ကံကြီး121အငယ်1မှ4ငါကိုမဆခြင်းအကြောင်းသည်ပေါ်ထွက်ရသောတောင်ရိုးသို့ငါမျှော်ကြည့်၏ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောသာရဘုရားထံတော်မှငါကိုမဆခြင်းအကြောင်းသည်ပေါ်ထွက်ရ၏တီးခြေကိုချော်စီခြင်းဟံအခွင့်ပေးတော်မမူတင့်ကိုစောင့်တော်သူသည်အိတ်တော်မမူအကယ်စင်စစ်ဣဒရလအမျိုးကိုစောင့်တော်သူသည်ငိုင်မြီအိပ်ပျော်ခြင်းရှိတော်မမူ အငယ်9မှ10ထာဝရဘုရားသည်တင့်ကိုစောင့်တော်မူ၏ထာဝရဘုရားသည်တင်၏လက်ရဘဲ၌ရှိသောတင်ခိုလုံရာအရိပ်ဖြစ်တော်မူ၏နေ့အချိန်၌နေအားဖြင့်၎င်းညအချိန်၌လမ်းအားဖြင့်၎င်းအထီးအခိုက်မရှိရာဟာရဖျားသည် မကောင်းသော အမှုအရာအလုံးစုံတို့ကိုကွယ်ကာ၍တင်း၏အသက်ကိုစောင့်တော်မူလိမ့်မည်။ထာဝရဖျားသည်တင်း၏ထွက်ခြင်းနှင့်ဝင်ခြင်းတို့ကိုယခုမှစ၍အစဉ်မပြတ်စောင့်တော်မူလိမ့်မည်။